အာထုတ်တယ်ဆိုတာသူတော်စင်သူတော်သူတော်ကောင်းကအာထုတ်တာလားသူယုံမှာလူမိုက်ကအာထုတ်တာလားဟုတ်ကဲ့လားသိကြရဲ့လားအယသမလားအာမထုတ်ဘူးလားဒါပြင်ဖိုးသမားရောဖိုးသမားကလည်းအကျိုးမများလို့မလာတော့ဘူး တခါတခါကန့်လန့်ကန့်လန့်အဲဒီဒုံတဘာတဲ့ပါလာတာတွေ့ရတယ်ပါလာတာတွေ့ရတော့အဲ့ဒါဒီကအထုပ်ပွန်အထုပ်နီးနဲ့ဒူနေပုံနေနီးကပြောင်းနေပြောင်းပြန်ဖြစ်နေတဲ့အခါကျတော့စိတ်တွေညစ်ပြီးထွက်ပြေးရောဒါကြောင့်မလို့ဖိုးသမားကလည်းအကျိုးမများလို့မလာတော့ဘူးเนาะဘလို့လူတွေပဲလာတယ်ဟိုဟာကြားဘူးလား မကြဘူးเนาะနားထောင်ကြည့်ဗုဒ္ဓမြတ်စွာပွင့်ထွန်းလာ၍ရှစ်ဖြာမက်ခင်သုံးအင်းလက္ခဏာသင်္ခတာသင်္ခတာမြတ်ဓမ္မကိုနိလညံတော်ဟောထုတ်ဖော်၍သူတော်အများတိယညာများလှအကျိုးတွေ ဗုဒ္ဓမြတ်စွာပွင့်ထွန်းလာ၍သစ္စာလေးအင်းရှစ်မဲ့ခင်နှင့်သုံးအင်းလက္ခဏာသင်္ခတာသင်္ခတာမြတ်ဓမ္မကိုနိလညံတော်ဟောထုတ်ဖော်၍သူတော်အမြာတိယညာများလာအကျိုးတွေသောက်ထဲပါသလားဘယ်ထဲမှာတော့ ဟမ်အခြေပြောရဲမှာလားဂုံတော်ရဲလည်းပါလားစာမျက်နှာဘလောက်ခြေသုံးကကြီးသမအောင်လေကိုစောကိုဂုံတော်ရဲမှာဗုဒ္ဓမြတ်စွာ ပွင့်ထွန်းလာ၍သစ္စာလေးအင်းရှစ်မဲခင်နှင့်သုံးအင်းလက္ခဏာ သင်္ခတာသင်္ခတမြတ်ဓမ္မကိုနလညံတော်ဟောထုတ်ဖော်၍သူတော်အမြာတိယညာမြာလာအကျိုးတွေပါလားဘုရားမြတ်စွာ ပွင့်ထွန်းလာ၍သစ္စာလေးအမြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်တော်မူတဲ့အတွက်သစ္စာလေးပါးကိုလည်းသိရတယ်ဒုက္ခသစ္စာဆင်းရဲမှန်တရား သမှုရိယတစ္ဆာဆင်းရဲဖြစ်ကြောင်းမှန်တရားအဲဒီယောဂီသေချာနားဆိုင်ထောင်ဟောဒီယောဂီနာဒီဒီကဒီဒီသေချာနားဆိုင်ထောင်ဟိုကြည့်ဒီကြည့်နဲ့နာစိတ်ထဲတရားမရောက်မေးလိုက်တဲ့အခါကျဒုက္ခရောက်မှာနော်อืมသစ္စာ၄ပါးကိုမြတ်စွာဘုရားဟောကြားလို့သိရတယ်။ဘာသစ္စာတွေတော့ ဒုက္ခသစ္စာဆင်းရဲအမှန်တရားသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားမေဃသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျင့်လန်းအမှန်တရားဘယ်နှပါလဲဒုက္ခသစ္စာဆင်းရဲအမှန်တရားသမုဒယသစ္စာ ဆင်းရဲဖြစ်ကြောင်းအမှန်တရားနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားမေဃသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရားဟုတ်ပြီလားမမိသလားတစ်ခေါက်ချလိုက်မယ်နော်တစ်ခေါက်ချရင်ရမှာပဲညံကောင်းကြတာကိုဟုတ်လား ကဲဆိုသစ္စာ၄ပါးအမှန်တရားဆိုသည်မှာဒုက္ခသစ္စာဆင်းရဲအမှန်တရားသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားနိရောဓသစ္စာ င်ရဲချုပ်ငြိမ်းခြင်းအမှန်တရားမကသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျင့်လန်းအမှန်တရားဆိုသစ္စာ၄ပါးအမှန်တရားဆို နောက်နှစ်ခေါက် ဒုက္ခသစ္စာဆိုတာဆင်းရဲအမှန်ပဲသိတယ်ဒါမြင်ဒုက္ခသစ္စာဆိုတာတုံးပြောတာလားတိုင်ပြောတာလားအဲအဲ့ဒါသိဖို့လိုသေးတယ်မဟုတ်လားကဲဆိုယုံနာနှစ်ပါးကဒုက္ခသစ္စာဆင်းရဲအမှန်တရား ယုံနာနှစ်ပါးကဒုက္ခသစ္စာဆင်းရဲအမှန်တရားအခုနဟာကိုချဲ့ပေးလိုက်တာပဲသစ္စာ၄ပါးအမှန်တရားဆိုသည်မှာယုံနာနှစ်ပါးကဒုက္ခသစ္စာဒုက္ခသစ္စာ င်ရဲ့အမှန်တရားသစ္စာ၄ပါးအမှန်တရားဆိုသည်မှာယုံနာနှစ်ပါးကဒုက္ခသစ္စာဆင်းရဲအမှန်တရားဆို လိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘကသမှုရိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားလိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘက သမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားလိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘကသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရား ံကနေရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားနိဗ္ဗာန်ကနိနေုံနေုံနေုံနည်းနည်းလေးအဓိပ္ပာယ်အဓိပ္ပာယ်လေးထည့်လိုက်ခြင်းလို့ဆင်းရဲခတ်သိမ်း ချုပ်ငြိမ်းခြင်းနိဗ္ဗာန်ကနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းမှန်တရားဆင်းရဲခတ်သိမ်းချုပ်ငြိမ်းခြင်းဟူသောနိဗ္ဗာန်ကနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းမှန်တရား င်းရဲခတ်သိမ်းချုပ်ငြိမ်းခြင်းဟူသောနိဗ္ဗာန်ကနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားဆို နေတော့မဲခင်ရှိပါကမေဃသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်လန်းအမှန်တရားမေခင်ရှိပါကမေဃသစ္စာ င်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရားမဂ္ဂင်၈ပါးကမဂ္ဂသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရား စ္စာ၄ပါးအမှန်တရားဆိုသည်မှာ နောက်ဆိုတော်ပြီလားအဲနောက် သစ္စာတွေနဲ့ဘလောက်ဝေးတော့ဟမ်ဘလောက်ဝေးတော့တဏှာကြီးလောက်ဝေးသလားတရက်လောက်ဝေးသလားခုနှစ်ရက်လောက်ဝေးသလားဒါပြင်ဘလောက်ဝေးတော့ဟမ် ယောဂီတို့မှာယုတ်မရှိဘူးလားနာငောမရှိဘူးလားအဲ့လိုဆိုရင်ဘာသစ္စာရှိတော့ဩဘလောက်ဝေးတော့อืมတရားရှာတွေ့ပြီလားဘာသစ္စာတွေ့တော့ဟုတ်ကလား ယောဂီတို့မှာလိုချင်တတ်မဲ့တဲ့စိတ်တွေမရှိတော့ဘူးเนาะရှိသလားရှိပါတယ်ဗျာဘယ်တော့မှရှိတာအရင်ကလည်းရှိခုလည်းရှိနောက်လည်းရှိအောင်မယ်ဒီလိုမဟုတ်လားဦးဇင်းကြီးလိုချင်စိတ်များရှိသေးလားလိုချင်စိတ်များရှိသေးလားလို့ ဟောလိုချင်တယ်ဆိုတာပိုက်ဆံလိုချင်တာပစ္စည်းလိုချင်တာအစားအသောက်လိုချင်တာအိမ်လိုချင်တာကားလိုချင်တာတီဗီလိုချင်တာပေါ့မရှိတော့ဘူးမဟုတ်လားအော်ဘယ်လိုကိုကိုကိုရှိမှမရှိမှမသိဘူးဖြစ်ဂိုင်းဂိုင်းဂိုင်းဒီနေ့လောက်စစ်ဆေးကြည့်လိုက်အောင်ဟုတ်လားငါလိုချင်တဲ့စိတ်တွေရှိသေးလားလို့ဒီတော့အဲ့ဒီလိုချင်တတ်မဲ့စိတ် ရှိသေးတယ်ဆိုတော့ယောဂီတို့တဏ္ဍမှာဘာသစ္စာကလည်းရှိနေလဲဟုတ်ကလားနော်သိကြလားအရဟတမေညာအရဟတဘုံညာရသွားတဲ့ယဟန္တာများကြတော့တဏှာလောဘလိုချင်တတ်မြတ်တာရှိသေးလား ဒီတဏှာလောဘလိုခြင်းတတ်မြတဲ့ဟာဟာသမှုရိယသစ္စာဘာဖြစ်ခြင်းရဲ့အကြောင်းနော်လိုခြင်းရင်ဆင်းရဲတယ်တတ်မဲ့ရင်ဆင်းရဲတယ်နှစ်သက်ရင်ဆင်းရဲတယ်တွေ့တာရင်ဆင်းရဲတယ်ချစ်ခင်ရင်ဆင်းရဲတယ်မခွဲနိုင်မခွာနိုင်ရင်ဟောဟုတ်တယ်မဟုတ်လား မခွဲနိုင်မခါမခွာနိုင်တာတဏှာလားလောဘလားဟဲ့တဏှာလည်းဟုတ်လောဘလည်းဟုတ်ဟုတ်တယ်မလားအဲ့ဒါလို့ဆိုရင်ဆင်းရဲလားချမ်းသာလားဒါဖြင့်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းကဘယ်သူလဲဘယ်သူလဲသမှုရိယသစ္စာတဏှာလောဘလိုချင်တာနှစ်သက်တာတတ်မေတ္တာတွေ့တာဒီလိုမဟုတ်လား အဲ့ဒါရှိရင်တော့ဆင်းရဲဖြစ်မှသေချာသည်တနည်းနည်းနဲ့မဟုတ်ပေဘူးလားကဲဒါဖြင့်ဆင်းရဲကဘယ်အခါမှငြိမ့်မလဲဟမ်ဆင်းရဲရဲ့အကြောင်းမဖြစ်ပေါ်ရင်ဆင်းရဲဖြစ်အောင်မလား ဆင်းရဲရဲ့အကြောင်းဖြစ်ပေါ်နေသမျှတော့ဆင်းရဲကရှိနေမှာပဲဟုတ်တယ်မဟုတ်လားဆင်းရဲကိုဖြစ်စေတဲ့အကြောင်းတရားမရှိတော့ဘူးဆိုလို့ရှိရင်တော့ဆင်းရဲရှိပါဦးမလားအဲ့တော့ဆင်းရဲဘယ်ခါမှငြိမ့်မလဲဆိုတော့ဆင်းရဲရဲ့ဆင်းရဲဖြစ်ခြင်းရဲ့အကြောင်းတဏှာလောဘကို အပြည့်ကပယ်တတ်ပြီးမှပဲဆင်းရဲငြိမ့်မယ်ဒီလိုမဟုတ်လား အကြောင်းတဏှာလောဘမရှိရဲ့အကျိုးဆင်းရဲဖြစ်ပါမလားအဲ့တော့ဆင်းရဲမငြိမ်းဘူးလားအဲ့ခုနရတမညာရတဖူညာရထားတဲ့ယဟန္တာများမှာတဏှာလောဘကိုရတမညာနဲ့အပြိဒအမြစ်ပြနောင်တကာပြန်မဖြစ်အောင်ပယ်တတ်ပြီးပြီသူသနာမှာတဏှာလည်းမရှိ လောဘလည်းမရှိလူကျင်တာလည်းမရှိတမေတ္တာတွေ့တာနှစ်တတာဘာတစ်ခုမှမရှိတော့ဘူးဆိုတော့ အဲ့ဒီယဟန္တာဘယ်ဆိုင်နေပြီလဲနိရောဓဆိုင်မနေဘူးလားဟဲ့လားသူဆင်းရဲငြိမ့်မနေဘူးလားငြိမ့်နေတယ်အဲ့ဒါကိုပဲဘာသစ္စာခေါ်လဲနိရောဓသစ္စာသီလရှင်လေးတွေယောဂီလေးတွေတော့အဲ့ဒါသိတယ်နိဗ္ဗာန်နှဆင့်ရှိတယ်ဆိုတာသူတို့သိတယ်ဘယ်လိုသိတော့ ဘာလို့သိတော့သင်ထားလို့သိတော့ဗောဟုတ်လားပထမစဉ်ကအဲ့ဒီယဟန္တာရတဲ့နိဗ္ဗာန်ယဟန္တာမှာလူကျင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘမရှိတော့တဏှာလောဘကြောင့်ဖြစ်တဲ့ဆင်းရဲမရှိတော့ဘူးဆင်းရဲငြိမ့်နေဒီတော့ ဘာဆင်းရဲတော့ရှိသေးတယ်လဲဆိုတော့ယဟန္တာရဲ့ရုပ်ကိုယ်ကြီးမရှိဘူးလားရှိနေသေးတယ်ယဟန္တာရဲ့စိတ်ကောမရှိဘူးလားအဲ့တော့စိတ်ဆင်းရဲကိုယ်ဆင်းရဲတော့မရှိပေဘူးလားရှိနေသေးတယ်နောက်ယဟန္တာပြိဋိဘံဆံသွားတဲ့အခါကျတော့သူဘဝနောက်တဘဝဖြစ်ခြင်းနဲ့လောဘရှိအောင်မလားနောက်ဘဝဖြစ်ခြင်းနဲ့တဏှာရှိအောင်မလား မရှိတော့နောက်တဘဝသူဖြစ်မလားမဖြစ်တဲ့အခါကျတော့ဘာဘာချုပ်ငိမ့်သွားသလဲဘဝဆိုတဲ့ရုပ်ရောနာမ်ရောချုပ်ငိမ့်သွားတယ်နောက်ထပ်ပြန်ပြီးမဖြစ်တော့ဘူးဟုတ်ကဲ့လားအဲ့တော့အဲ့ဒါဟာယုံနာမှာချုပ်ငိမ့်တဲ့နိဗ္ဗာန်မဟုတ်ဘူးလား ယဟန္တာအဖြစ်နဲ့တုန်းကတော့တဏှာလောဘစတဲ့ကိလေသာတွေပဲချုပ်ငြိမ့်တယ်။ဒါကြောင့်ကိလေသာငြိမ့်တဲ့နိဗ္ဗာန်လို့ခေါ်တယ်။ယဟန္တာပြိနိဗ္ဗာန်မဆန်းခင်ရထားတဲ့နိဗ္ဗာန်ကိုဘာခေါ်လဲ။ကိလေသာငြိမ့်တဲ့နိဗ္ဗာန်နဲ့ကိလေသာပြိနိဗ္ဗာန်လို့ခေါ်တယ်။ယဟန္တာပြိနိဗ္ဗာန်ဆံပြီးတော့ယုံနာအသည့်မဖြစ်ဘဲအသည့်ယုံနာအဖြစ်ရသွားတော့ အဲ့ဒါကိုတော့ခန္ဓာပရိနိဗ္ဗာန်လို့ခေါ်တယ်ခန္ဓာဆိုတာရုပ်ခန္ဓာနာမ်ခန္ဓာငြိမ့်သွားပြီတဲ့နောက်ထပ်မဖြစ်တော့ဘူးတဲ့အဲ့ဒါခန္ဓာပရိနိဗ္ဗာန်တဲ့ဟုတ်ပြီလားယန္နာအဖြစ်နဲ့ရဟတမေညာနဲ့ကိလေသာတွေကိုအကုန်လုံးတဏှာကစပြီးပယ်တတ်ပြလိုက်လို့ကိလေသာတွေမရှိပဲအမြစ်ပြ ငြိမ့်သွားတဲ့အခါကျတော့ဗာနိဗ္ဗာန်တဲ့ကိလေသာပရိနိဗ္ဗာန်ကိလေသာငြိမ့်တဲ့နိဗ္ဗာန်ဟုတ်ကဲ့လားနောက်ယန္နာပရိနိဗ္ဗာန်ဆံသွားတဲ့အခါကျတော့ဘာလဲခန္ဓာပရိနိဗ္ဗာန်ဘာခန္ဓာတွေပါငြိမ့်သွားလဲရုပ်ခန္ဓာနာမ်ခန္ဓာတွေပါငြိမ့်သွားတယ်နောက်ထပ်မဖြစ်ပေါ်တော့ဘူး အဲ့ဒါပါလေခန္ဓာပရိနိဗ္ဗာန်နှစ်ခုလုံးនិရောဓသစ္စာကြီးပဲនិရောဓဆိုတာချုပ်ငြိမ်းခြင်းယန္နာဖြစ်တဲ့အခိုက်အတန့်မှာကိလေသာငြိမ်းလို့ရတဲ့ကိလေသာပရိနိဗ္ဗာန်လည်းនិရောဓသစ္စာပဲနောက်ပရိနိဗ္ဗာန်ဆံသွားပြီလို့ယုတ်ခန္ဓာနံခန္ဓာပါငြိမ်းသွားလို့ခန္ဓာပရိနိဗ္ဗာန်ကြတော့လေအဲ့ဒါလေនិရောဓသစ္စာပဲဟုတ်ကဲ့လား ဒီတော့အဲ့ဒီនិရောဓသစ္စာခေါ်တဲ့ဆင်းရဲခတ်သိမ်းငြိမ်းခြင်းဆိုတဲ့နိဗ္ဗာန်ဟာဘယ်အခါမှရတယ်လဲလို့ဆိုတော့ဆင်းရဲရဲ့အကြောင်းဖြစ်တဲ့တဏှာလောဘကို အပြိဒပယ်သတ်နိုင်တဲ့အခါမှာရသည်ဟုတ်ကလားဘယ်အခါမှရတယ်လဲ တခြားဟာမကြည့်ပါနဲ့ငယ်တော့ရွယ်တော့မှမလှခြင်းဘူးလားလှခြင်းနဲ့အဲ့ဒီလှခြင်းတာဟာလဲတဏှာလောဘပဲမဟုတ်လားအသက်ကြီးလားအိုလာတဲ့အခါကျတော့လှခြင်းသေးလားမလှခြင်းတော့ဘူးလှခြင်းနဲ့တဏှာလောဘအဲ့ဒီခါကျတော့သိအာနဲ့မသွားဘူးလားသိအာနဲ့သွားတယ်အဲ့ဒီခါကျတော့သူ့မှာ လှခြင်းခြင်းညောင်ဖြစ်တဲ့ဆင်းရဲအဲ့ဒီအဖို့အဖွာမှာရှိသေးလားမရှိတော့ဘူးအကြောင်းတဏှာလှခြင်းခြင်းဆိုတဲ့အကြောင်းတဏှာမရှိသလောက်ငြိမ့်သွားတဲ့အတွက်အကျိုးဆင်းရဲလည်းသူတဏ္ဍမှာမဖြစ်ပေါ်တော့ဘူးမဟုတ်ပေဘူးလားဒါကတော့ လှခြင်းခြင်းဆိုတဲ့အကြောင်းကြောင့်ဖြစ်ပေါ်တဲ့အလှကိုအကြောင်းပြုပြီးဖြစ်ပေါ်တဲ့ဆင်းရဲငြိမ်းတာပြောတာဒါပေမဲ့လို့အဖိုးအဖွားကမြေးတွေကိုချစ်တဲ့တဏှာတော့မရှိဘူးလားဒါပြင်အဲ့ဒီဆင်းရဲတော့မရှိဘူးလားရှိတာပေါ့မဟုတ်ဘူးလားမြေးရှိတဲ့ပုဂ္ဂိုလ်ကမြေးကြောင့်ပူလောင်ဆူမအေးပါမဟုတ်ဘူးလားဆင်းရဲမရှိဘူးလားရှိလိုက်တာပေါ့ ရှိတာပေါ့ဒါပြတဲ့သူ့မှာလှခြင်းချင်းကြောင့်ဖြစ်တော့ဆင်းရဲဖြစ်တဲ့ဆင်းရဲတော့ရှိသေးလားဘာကြောင့်မဖြစ်သလဲလှခြင်းနဲ့တဏှာလောဘငြိမ့်သွားလို့ဟုတ်တယ်မဟုတ်လားအဲ့တော့တဏှာငြိမ့်ရင်ခြင်းငြိမ့်ရင်ဆင်းရဲငြိမ့်တယ်ပေါ့ဟုတ်ကလားဘာငြိမ့်ရင်ခြင်းငြိမ့်ရင် ဆင်းရဲငြိမ့်တယ်မနေ့ကဒီမှာယောဂီပေါဆာလေးတယောက်ဝင်းပဝင်းပသူ့နာမည်မှတ်မိနေတယ်ဝင်းပရှင်းနှစ်ရှင်းနှစ်သမီးရဲ့ဝင်းပညညကြမစားဘူးလားလို့ထမင်းမစားဘူးလားဆိုစားပါတယ်ဖေရတဲ့ အဲ့တော့သူ့ထမင်းကိုစားခြင်းနဲ့ဆင်းရဲစားခြင်းနဲ့စိတ်ကြောင့်စားခြင်းရင်ထမင်းစားခြင်းဆိုတဲ့ဆင်းရဲမစားရလို့စိတ်ဆင်းရဲတဲ့ဆင်းရဲမရှိဘူးလားရှိတယ်အဲ့ဒီဆင်းရဲဘာကြောင့်ဖြစ်စားခြင်းနဲ့စိတ်ကြောင့်ဖြစ်ဒီလိုမဟုတ်လားစားခြင်းနဲ့စိတ်လားဒါဖြင့်ထမင်းစားတော့ဘာလုပ်တယ်လဲလို့ရေတွေတောက်သလားလို့ဆို ထမင်းတော့မစားပါဘူးတဲ့ခေါက်ဆွဲပြုတ်စားတယ်ခေါက်ဆွဲပြုတ်စားတယ်တဲ့ဒါပြန်ဝိမဘယ်နှပါးသီလဆောင်ဆောက်ဆောက်ဆောင်ထိန်တော့လို့၅ပါးလား၈ပါးလားလို့ဆိုတော့9ပါးပါဖေဟာ9ပါးပါဖေဟာညာစားနေကြနေတော့ စားခြင်းနဲ့တဏှာဖြစ်တော့မစားရတဲ့အခါဆင်းရဲတယ်ဒီလိုမဟုတ်လားအဲ့ဒီဆင်းရဲဘာကြောင့်ဖြစ်စားခြင်းနဲ့တဏှာကြောင့်ဖြစ်စားခြင်းနဲ့တဏှာကအကြောင်းဆင်းရဲကအကျိုးဒီလိုမဟုတ်လားဘုန်းကြီးအခုသင်္ကန်းဝတ်လာတာကိုရင်ဝါပါနဲ့ဆိုလို့ရှိရင်55ဝါရှိပြီ55နှစ်ရှိပြီ သင်္ကန်းဝတ်လာတာ55နှစ်ရှိပြီအဲ့တော့သင်္ကန်းဝတ်ကြရဲကညစာစားရသေးလားဒါဖြစ်ရင်ဒီလောက်အလဲကျင်ဖြစ်လာတော့အခုအချိန်မှာညစာများတတိယပါအောင်မလားစားတယ်လို့ကရှိအောင်မလားဩညစာစားတဲ့စားရင်တဲ့တဏှာပယ်မထားဘူးလားပယ်ထားတော့ညစာကြောင့်ဖြစ်တဲ့ဆင်းရဲရှိသေးလား ဘာကြောင့်မရှိလဲအဲ့ဒီဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းညစာစားခြင်းနဲ့တဏှာကိုအလေးအကျင့်နဲ့ပယ်ထားလို့မဟုတ်ဘူးလားဘာနဲ့ပယ်ထားအလေးကျင့်နဲ့ပယ်ထားလို့နော်အလေးကျင့်နဲ့ပယ်ထားလို့အပြေးသက်တော့ပြုတ်သွားတာမဟုတ်ဘူးနော်နောက်တစ်ဘဝကျအဲ့ဒါပြန်ပေါ်ခြင်းပေါ်အောင်မှာပဲနော် အပြည့်သားမပြုတ်ထားတာမခုကအလေးအကျင့်နဲ့ပယ်ထားလို့ဒီတော့ပြောချင်တာကတဏှာရှိရဲ့ဆင်းရဲရှိတယ်တဏှာငြိမ်းရဲ့ဆင်းရဲငြိမ်းတယ်ခြင်းရှိရဲ့ဆင်းရဲရှိတယ်ခြင်းငြိမ်းရဲ့ဆင်းရဲငြိမ်းတယ်ဒါပြောတာအဲ့ဒီခြင်းကရပင်းခြင်းလားရရဲ့ခြင်းလားရပင်းခြင်းတော့ ရရဲ့ချင်းကတာမန်လေးရဲ့ရရဲ့ချင်းလာပြီးကြိုက်တယ်ဆိုခဏလေးရလိုက်တာပဲပြီးတော့ပျောက်သွားတာမဟုတ်လားရပင်းချင်းများစိတ်ထဲထိုးနေပြီဆိုလို့ရှိတော့ပျောက်ရလားခဏလေးနဲ့အကြာကြီးဆင်းရဲမနေဘူးလားနော်ဒါကြောင့်ယဟနာကြတော့အဲ့ဒီချင်းကလုံးဝမရှိတော့ဘူးဒါကြောင့်ယဟနာပြိဋိနိဗ္ဗာန်ဆံလဲ နောက်ဘဝဖြစ်ချင်တာမရှိတော့တဲ့အတွက်ဘဝအသစ်မဖြစ်တော့ဘဝအသစ်ဖြစ်တယ်ဆိုတာဖြစ်ချင်လို့ဖြစ်တာမဖြစ်ချင်ရင်မဖြစ်ဘူး။ gain ယောဂီတို့ဘဝအသစ်ဖြစ်ချင်သေးလား။ဟမ်ဖြစ်ချင်ပါတယ်ဖေဟာဟုတ်တယ်ဟုတ်လားဖြစ်ချင်ပါတယ်ဒါကြောင့်မလို့ပဲ ဒီဘဝပြုတဲ့ဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုကြောင့်နောက်ဘဝတွေမှာချမ်းချမ်းသာသာဘဝရပါလို့ဤဇောတိကတို့လို ပေါ်ပြဝရပါလို့ဤဒီလိုမဟုတ်လား။အုံမဒဏီလို့လို့ချောရလှရပါလို့ဤမဟုတ်ပေဘူးလား။အဲ့လိုဖြစ်ချင်တာမဟုတ်လား။အဲ့တော့အဲ့ဒီလိုဖြစ်ချင်လာတော့ဖြစ်မသွားဘူးလား။အဲ့ဒါနောက်တစ်ဘဝဖြစ်ရော။ယဟနာမှာအဲ့လိုဖြစ်ချင်တာမရှိဘူး။ ဆူတောင်းတာတချို့ဆူတောင်းနေမှာပါတယ်လေဤကနေ့ပြုရတော့ဒါနကောင်းမှုအစူးစူးအကြောင်းထောက်ပံ့ပြုလို့ဇောတိကတို့လို့ပေါ်ပြီးဝါပါရဲ့ပေါ်ပြီးဝါရပါလို့ဤအရှင်ဘာကုလလို့လို့အနာကင်းရပါလို့ဤဥမာဒဏီတို့လို့ချောရလှရပါလို့ဤအစာရှိသေးတဲ့ဆူတောင်းတာတွေမပါဘူးလားအဲ့ဒါတွေတောက်လျှောက်လိုချင်တာတွေတောင်းပြီးမှနောက်ဆုံးကြတော့ အဆုံးဘဝ၌နိဗ္ဗာန်ချမ်းသာရပါလို့ဤဟုတ်ကလားအဲ့လိုဆိုတော့သူတို့ကနိဗ္ဗာန်မရခင်ဘာတွေလျှောက်ဖြစ်နေဦးမလို့ဟင်ဘဝတွေလျှောက်ဖြစ်မနေဘူးလားဖြစ်နေပြီဆိုတဲ့အခါကျတော့ခါးစီခံရအောင်မှာဗောဒီဒုက္ခတွေဒီဒုက္ခတွေခံလိုက်ပါအောင်မယ်ပြီးမှပဲနိဗ္ဗာန်ယူပါတော့မယ်ဆိုတဲ့အဓိပ္ပာယ်မကြောက်ဘူးလားအဲတချို့တချို့ရေရေစက်ချဆုတောင်းက ပထမတော့ဒါရိုက်ဟိနိဗ္ဗာန်ကိုသွားလိုက်တယ်ပြီးတော့မှနောက်ပြန်တုတ်ပြီးဆုတ်လိုက်တယ်အဲ့ဒါလည်းရှိတယ်ဘုန်းကြီးတွေရည်သက်ချတာအဲနားထောင်ကြည့်တွေ့လိုက်မယ်လို့ဘယ်လိုလဲဆိုတော့ဤနေ့ယခုပြုရသောဤဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုအစစကြောင့်ဆင်းရဲခတ်သိမ်းကင်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို့ဤအဲ့ဒါဒါရိုက်ဟဲ့သွားတာပဲဒါပေမဲ့ပြီးမှပြန်ဆုတ်တယ် နိဗ္ဗာန်မရသေးသမျှစัจ जा ကာလမှာဆိုပြီးတော့တတိဖြစ်ခြင်းတရောဖြစ်ခြင်းပစ္စည်းဥစ္စာတော့ချမ်းသာဖြစ်ခြင်းအဲ့ဒီခါကျမှနောက်ပြန်တုံလာတယ်သဘာဝကြလားမကြမကြဘူးနော်မကြဘူးအဲ့ဒါနားထောင်ကြီးတချို့ဘုန်းကြီးတွေရေသက်ချပေးတဲ့အခါအဲ့ဒါနောက်ကျနားထောင်ကြီးအဲ့ဒါတွေ့ရလိမ့်မယ်တို့တို့ရေသက်ချရောအဲ့ဒါတွေပါလား တို့ရဲ့သက်ချာတော့ဘယ်လိုပါလဲရောဟမ်နိဗ္ဗာန်ကဘယ်လိုမှရမှာတော့ကြင့်မှရမှာပေါ့မဟုတ်လားအဲ့တော့ဆူတောင်းနဲ့ကြင့်တာရောပါလားပါလားမဆိုးကြသမားကယနေ့ယခု သေးတရွယ်ကြီးဖြစ်ချင်တာမပါဘူးလားချောရင်လှရင်တာရောဘဝကောင်းဘဝမွန်နေရကြတာရောဟုတ်ကဲ့လားရှင်နေပြောင်းမနေဘူးလားသူတော်ကောင်းနဲ့ပဲတွေ့ကျင်တယ်သူတော်ကောင်းတရားပဲနာကြကျင်တယ်သူတော်ကောင်းလိုပဲကျင့်ကျင်တယ်ဒါပဲမဟုတ်လားအဲ့ဒါကြတော့ချင်းတဏှာမခေါ်ဘူးဆန္ဒခေါ်တယ်ကောင်းတာကိုလိုလားတာကိုဆန္ဒလို့ခေါ်တယ် ဟုတ်ကဲ့လားအဲ့ဒါလို့သူတော်ကောင်းနဲ့တွေ့လို့တဲ့ဆန္ဒကြောင့်ဆင်းရဲတာဖြစ်ပါမလားမဖြစ်ဘူးဒါပေမဲ့လို့ထမင်းစားကျင်တဲ့တဏှာကြောင့်တော့ဆင်းရဲကဖြစ်တာပဲဒါကြောင့်ကုသိုလ်ပြုလိုတာကောင်းတာလုပ်လိုတာကိုကြတော့တဏှာလောဘမခေါ်ဘူးဆန္ဒခေါ်တယ် ဟုတ်လားတို့အဲ့တော့တို့ဆူတောင်းအမြဝေရည်သက်ချတဲ့မှာတဏှာပါသလားဆန္ဒပါသလားဟုတ်ကဲ့လားအဲ့လိုဆိုလို့ရှိရင်လမ်းဖြောင်းပြီပေါ့နော်ယနေ့ယခုတပည့်တော်တို့ပြုစုရသောဤကောင်းမှုစုစုကြောင့်တပည့်တော်တို့သည်ပညာရှိသူတော်ကောင်းတို့နှင့်သာ တွေ့ကြုံဆုံးစည်းပေါင်းသင်းဆက်ဆံရ၍တွေ့ကျင်တာကပညာရှိသူတော်ကောင်းပဲတွေ့ကျင်တယ်ဟုတ်တယ်မဟုတ်လားပညာရှိသူတော်ကောင်းတွေ့မယ်ဆိုလို့ရှိရင်ကြားရမယ်စကားသံတွေကကုသိုလ်သံတွေကြားရမလားအကုသိုလ်သံတွေကြားရမလားအလိမ္မာစကားတွေကြားရမလားအမိုက်စကားတွေကြားရမလား ချမ်းသာကြောင်းနေဟုတ်တယ်မဟုတ်လားပညာရှိတတော်ကောင်းတို့နှင့်သာတွေ့ကြုံဆုံစည်းပေါင်းသင်းဆက်ဆံရ၍ပညာရှိတတော်ကောင်းတို့ဟောပြောသောတရားမှန်စကားမှန်တို့ကိုနာကမှတ်သားရသဖြင့်ကြားရတဲ့တရားနားရတဲ့တရားကြားရတဲ့စကားကလည်းပဲပညာရှိတတော်ကောင်းတို့ပြောတဲ့စကားအဲ့ဒီစကားမှလည်းပဲ တရားမှန်စကားမှန်ပဲနာကျင်ပါတယ်ဆိုလိုတာကချမ်းသာကြောင်းလိမ္မာရေးကြရှိကြောင်းတရားစကားပဲနာကျင်ပါတယ်ဒီလိုမဟုတ်လားအပေရောက်ကြောင်းအကုသိုလ်ဖြစ်ကြောင်းတရားစကားတွေစကားတွေတရားတွေအမှားတွေမနာကျင်ပါဘူးတချို့တရားဆိုပေမဲ့အမှားတွေကမရှိဘူးလားရှိတယ်ဒါကြောင့်မလို့တရားမှန်စကားမှန်တို့ကိုနာကမှတ်သားရသဖြင့် ဒါဖြင့်တရားမှန်စကားမှန်နာပြီးကိုယ်အလုပ်လုပ်တဲ့အခါကျတော့မဟုတ်တာတွေလုပ်ရမှာလားဘယ်လိုလဲပညာရှိသူတော်ကောင်းတို့ကြင်ကြံနေထိုင်ကြသည့်အတိုင်းဆင်းရဲငြိမ်းချမ်းအကျင့်ကောင်းအကျင့်မှန်တို့ကိုပညာရှိသူတော်ကောင်းကျင့်တဲ့အကျင့်ကအကျင့်မှဟုတ်ပါမလားဆင်းရဲစေတဲ့အကျင့်ဖြစ်မလားချမ်းသာစေတဲ့အကျင့်ဖြစ်မလား ချမ်းသာစေတဲ့အကျင့်ကောင်းအကျင့်မှန်ပဲဖြစ်မှာပေါ့အဲ့ဒီအကျင့်မှန်ကိုပဲကျင့်ရပါလို့ဤဒီအကျင့်မှန်ကျင့်မိပြီဆိုလို့ရှိရင်တော့ဆင်းရဲမလားချမ်းသာမလားဟုတ်ကဲ့လား gain ဒီထဲကဘယ်နဲ့တထေးကြီးဖြစ်ဖို့လည်းမပါပါလားဒီဆူတောင်းကနော်တကြွယ်ကြီးဖြစ်ဖို့လည်းမပါပါလားလှဖို့ပဖို့ဘေးရန်အန္တရာယ်ကင်းဖို့ဆိုတာတွေလည်းမပါပါလား6တောက်တောက်ဆူတောင်းမယ်နော် မစိုးပြေဘူးနော်ဘယ်နဲ့တော့ပြိဿစိုးပြေတယ်ပြန်တောင်းကြည့်သမောင်ကယနေ့ယခု ဆိုရလားသိကြနော်ဒီတော့အဲ့ဒီဆူတောင်းအတိုင်းသာကိုကကျင့်မယ်ဆိုလို့ရှိရင်ဆင်းရဲချုပ်ငြိမ်းရာနိဗ္ဗာန်တို့မြန်မြန်မဆက်ရောက်နိုင်ဘူးလားဟိုလန်းဒီလန်းကိုဆူတောင်းကဖဲ့ပြီးပွားသေးလားဖြောင်းမြောက်သွားတာမဟုတ်လားဟုတ်ကဲ့လားဒီတော့ အဲ့ဒီဆင်းရဲငြိမ်းတဲ့သဘောကនិရောဓသစ္စာနိဗ္ဗာန်ဆိုတော့ဆင်းရဲကို ဖြစ်စေတဲ့ရှင်ခေါ်တဲ့လူကျင်တတ်မဲ့တဲ့တဏှာကလည်းကိုကိုကိုတဏ္ဏမှာပဲရှိတာမဟုတ်လားအဲ့ဒီတဏှာကိုတဏ္ဏမှာမရှိတော့လို့ငြိမ့်သွားပြီဆိုရင်ဆင်းရဲငြိမ့်တာကတော့ဘယ်မှာငြိမ့်မလဲကိုယ်တဏ္ဏမှာပဲငြိမ့်မယ်မဟုတ်လားဟုတ်ကဲ့လား အဲ့တော့ဆင်းရဲငြိမ်းခြင်းဆိုတဲ့နိဗ္ဗာန်និရောဓသစ္စာဟာမိုးပေါ်မှာလားမြမပြည်မှာလားဘယ်မှာတော့ကိုယ်တဏ္ဍမှာပေါ့မဟုတ်လားကိုယ်တဏ္ဍမှာပဲနောက်အဲ့ဒီဆင်းရဲငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းကဘယ်သူလဲဆိုတော့မေဃသစ္စာတဲ့ဟုတ်တယ်မဟုတ်လားမေဃသစ္စာဆိုတာမဂ်ခင်ဘယ်နှပါး ၈ပါးဘာတွေတုံးဘယ်ဟာတွေတုံးစူးစမ်းမအောင် ဟုတ်ကလားအဲ့ဒီမဂ်ခင်၈ပါးကကောယောဂီတို့ ਨੇ ဘလောက်ဝေးတော့ဟမ်မဝေးဘူးဒါပြန်ဘလောက်နီးတော့ဘလောက်နီးတော့ဟောဘလောက်နီးမှလည်းမသိဘူးသမ္မာတတိမှန်စွာတတိကရှုမှတ်မှုဆိုတော့မဟုတ်လားယောဂီတို့မရှုမှတ်ဘူးလား အဲရှုမှတ်တဲ့သတိဟာယောဂီတို့ ਨੇ ဘလောက်ဝေးနေတော့ဟမ်ယောဂီတို့ရဲ့စိတ်မှာပဲမဟုတ်လားဟုတ်ကဲ့လားအဲ့ဒီရှုမှတ်နိုင်အောင်တမဝါယာမမကြိုးစားရဘူးလားအဲ့ဒီကြိုးစားတဲ့စိတ်ကတော့ဘယ်မှာတော့ယောဂီရဲ့စိတ်မှာပဲဟုတ်လားတမ္မာတမာရိ စူးစိုက်တည်ငြိမ်နေရှုရဖောင်းနာပိန်နာဘောတည်ငြိမ်နေရှုရကြွတာလှမ်းတာချတာဘောတည်ငြိမ်နေအဲ့ဒီတည်ငြိမ်တဲ့တမာရိကကိုပဲမှာလဲစိတ်မှာပဲဟုတ်တယ်မဟုတ်လားသမ္မာသင်္ကပ္ပမှန်စွာကြံစည်မှုဆိုတာကြံစည်စဉ်းစားပြနေတာကို ပြောတာမဟုတ်ဘူးအရှုခံအာယုံပေါ်ရှုစိတ်ကိုတင်ပေးတာကိုပြောတာ ယံဖယံခါရှုစိတ်ကထွက်ဖို့ရမယုံကံဘူးလားယံဖယံခါကြထွက်တောင်ထွက်မသွားဘူးလားအဲ့ဒီစိတ်ကို ပြန်ပြီးတော့အရှုခံအာယုံပေါ်တင်ပေးတဲ့စိတ်တစ်မျိုးရှိတယ်အဲ့ဒီစိတ်ကိုသမ္မာသင်္ကပ္ပခေါ်တယ်ဟုတ်ကဲ့လားအဲ့ဒါကတော့ဘလောက်ဝေးတော့စိတ်แท้မှာပဲမဟုတ်လားအဲ့တော့အဲ့လိုတည်ငြိမ်တဲ့အခါကျတော့ အမှန်တိုင်းသိမလားဘူးလားသမ္မာဒိဋ္ဌိမှန်စွာသိတယ်ဆိုတာကလည်းပဲအဲ့ဒီအသိကကိုယ်နဲ့ဘလောက်กว่าတော့ဘလောက်ကောနီးတော့စိတ်ထဲမှာပဲကိုယ်တဏ္ဍမှာပဲပေါ့မဟုတ်ပေဘူးလားကဲဒါဖြင့်ရင်သမ္မာဝါစာမှန်စွာပြောဆိုမှုမကောင်းတဲ့စကားတွေမပြောဘူးကောင်းတဲ့စကားတွေပြောတယ်ဆိုတာကတော့ဘလောက်ဝေးတော့ ကိုနှုတ်ကိုစိတ်ထဲမှာပဲမဟုတ်လားထို့အတူပဲသမ္မာကမ္မန္တမှန်စွာပြုလုပ်မှုသမ္မာအာဇုဝမှန်စွာတည်မွေးမှုဆိုတာလည်းပဲကိုနှုတ်ကိုစိတ်ကိုအလုပ်ထဲမှာပဲမဟုတ်လားအဲ့တော့အဲ့ဒီမဂ်ခင်၈ပါးလုံးဟာဘယ်မှာရှိသလဲမိမိတဏ္ဍမှာပဲရှိတယ်မဟုတ်ပဲဘူးလားအဲ့တော့ဒီမဂ္ဂသစ္စာလည်းမိမိတဏ္ဍမှာပဲនិရောဓသစ္စာဆင်းရဲချုပ်ငြိမ်းတာကလည်း မိမိတဏ္ဍမှာပဲသမှုရိယသစ္စာဆင်းရဲဖြစ်ခြင်းရဲ့အကြောင်းတဏှာချင်းကလည်းမိမိတဏ္ဍမှာပဲဟုတ်တယ်မဟုတ်လားဒုက္ခသစ္စာ ရုပ်ဆင်းရဲနာမ်ဆင်းရဲဒုက္ခသစ္စာကလည်းမိမိတဏ္ဍမှာပဲဒီတော့သစ္စာ၄ပါးလုံးဘယ်မှာရှိသလဲအဲ့တော့သစ္စာ၄ပါးသိခြင်းရင်ဘယ်မှာရှာရမလဲအဲ့ဒါကြောင့်တရားရှာ ကုန်မှာမသေးကြဘူးလားဟုတ်ကဲ့လားဒီတော့အဲ့ဒီသစ္စာ၄ပါးရောမဂ်ခင်၈ပါးရောမြတ်စွာဘုရားမပွင့်လို့မဟောရင်သိပါမလားမသိဘူးမြတ်စွာဘုရားပွင့်လို့ဟောတဲ့အတွက်ဒါသိတာနောက်သင်္ခဏတဲ့အသင်္ခဏတဲ့သင်္ခဏဆိုတာအဖြစ်တရားအသင်္ခဏဆိုတာအရှိတရား ဒီနေ့တော့ယောဂီတို့အချိန်လေးလွန်ကုန်ပြီမှ၄နာရီနဲ့15မိနစ်တောင်ရှိတော့အထုတ်ချိန်နည်းကုန်ပြီရက်လိုက်ရတော့မလားမရပါဘူးအမြဲပါနေပြဘာဖြစ်လို့တိုးပြီးသိကျင်နေလို့ပါဗျာဟုတ်တယ်မလားอืมဖြစ်တဲ့တရားဟာ ပြက်တယ်ဖြစ်တဲ့တရားဟာပါလေပြက်တယ်မဖြစ်ရင်ပြက်ပါမလားမပြက်ဘူးမူလသဘာဝအရာမဖြစ်ဖဲနဲ့သူ့သဘောအနေနဲ့ရှိနေတဲ့အရှိတရားကြတော့ဖြစ်တာမဟုတ်တဲ့အတွက်ပြက်ပါအောင်လားမပြက်ဘူးဒါကြောင့်သင်္ခတကအဖြစ်တရားအသင်္ခတကအရှိတရား ဟုတ်ကဲ့လားသင်္ခတကဘာတရားလဲအဖြစ်တရားအသင်္ခတကအရှိတရားအဲ့ဒါကိုဒီတဲ့ပူပြီးကြည်ကြဲပြန့်ပြန့်နားလည်အောင် ပြောလို့ရတယ်ဒါပေမဲ့မပြောသေးဘူးတိုက်ရိုက်မှတ်သားဖို့ပဲပြောမယ်အဖြစ်တရားဆိုတာယုံနဲ့နာခန္ဓာကိုယ်နဲ့စိတ်သင်္ခတဥဇင်းကြီးလက်အုပ်ကြီး တရားနာရံပြင်းသေးဘူးလားသင်္ခတဆိုတာဘာလဲယုံနဲ့နာခန္ဓာကိုယ်နဲ့စိတ်အဖြစ်လားအရှိလားအဖြစ်တရားဖြစ်တဲ့အတွက်အဲ့ဒီယုံနဲ့နာဟာဖြစ်ပြီးတော့ပြက်တယ်ဖြစ်ပြီးပြက်တယ်ဆိုလို့ရှိရင်လူချင်းစရာကောင်းမှမလားအရှိတရားကြတော့ပြက်သေးလား မဖြစ်ဘူးမူလသဘာဝတွေကရှိနေလို့အဲ့ဒီအရှိတရားဆိုတာကဆင်းရဲငြိမ့်နေတဲ့သဘောအဲ့ဒါအရှိတရားဆင်းရဲငြိမ့်နေတဲ့သဘာဝဟာမူလတွေကရှိတယ်ဒါပေမဲ့သူ့ကိုရအောင်မရှာနိုင်ရောက်အောင် မသွားနိုင်လို့ဆင်းရဲငြိမ့်တဲ့သဘာဝကို မတွေ့တာပဲရှိတယ်မတွေ့တော့ယဟနာများကြတော့တွေ့သွားတယ် င်ရဲရင်းတဲ့သဘာဝကိုဆိုကြပါစို့အပူမရှိတဲ့အခါမှာဘာရှိနေတော့အဲ့ဒီအေးဟာ သူ့မူလတွေကရှိနေတာလားဓမ္မမဟုတ်အပူမရှိမှဖြစ်ပေါ်လာတာလားအပူမရှိမှဖြစ်ပေါ်လာတာလားမူလတွေကအေးကမူလတွေကရှိနေတာလား အဲ့ဒီမူလတရားရှိနေတဲ့အေးကိုပူနေတဲ့အခါမှာတွေ့ရလားအဲ့ဒီအပူငြိမ်းသွားတဲ့အခါကျတော့အဲနိဗ္ဗာန်ခေါ်တဲ့ဆင်းရဲငြိမ်းတဲ့သဘာဝလည်းအဲ့ဒီလိုပဲအေးသဘာဝလိုပဲမူလရဲကရှိနေတာပဲဒါပေမဲ့လို့ရုပ်ဆင်းရဲနာမ်ဆင်းရဲတွေရှိနေတော့သူ့ကိုမတွေ့ရဘူးရုပ်ဆင်းရဲနာမ်ဆင်းရဲငြိမ်းသွားတဲ့အခါကျတော့ အဲ့ဒီဆင်းရဲငြိမ်းတဲ့သဘာဝတွေ့တယ်အဲ့ဒါကြောင့်သူဟာအရှိတရားပါလေအရှိတရားဆိုတာဘာတူလဲဆင်းရဲငြိမ်းတဲ့သဘောဟုတ်ကဲ့လားသူ့ကိုတိုးတိုးဆိုရင်ဘာလို့ခေါ်လဲနိဗ္ဗာန်လို့ခေါ်တယ်အဲကြောင့်အသင်္ခတအရှိတရားဆိုတာနိဗ္ဗာန်ဆင်းရဲငြိမ်းတဲ့သဘော ဟုတ်ပြီလားသင်္ခတနဲ့အသင်္ခတနားလည်ပြီလားသင်္ခတဆိုတာဘာလဲဘသူလဲအသင်္ခတဆိုတာဘာလဲဘသူလဲဆင်းရဲငြိမ်းတဲ့သဘောနိဗ္ဗာန်ဟုတ်ပြီလားဒီတော့အဲ့ဒီသင်္ခတနဲ့အသင်္ခတကိုဖျားမဟောရင်နားလည်ပါမလား ဖះဟောလို့သာနားလဲတာမဟုတ်လားသို့တော်လည်းပဲအခုပြောခဲ့တဲ့သစ္စာ၄ပါးတို့မဂ္ဂင်၈ပါးတို့သင်္ခတတရား အသင်္ခတတရားတို့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဆိုတဲ့လက္ခဏာရေး၃ပါးတို့အဲ့ဒါတွေဖះဟောလို့သိတာတော့မှန်တယ်ဖះဟောလို့သိတာဟာ သူတော်ကောင်းတွေသိသလားသူယုံမာတွေသိသူသူယုံညံ့တဲ့လူတွေသိသလားသူတော်ကောင်းတွေသိသလားသူမိုက်တွေသိသလားသူမိုက်တွေကမသိဘူးလားဘာကြောင့်ဟမ်ဩသူတော်ကောင်းကတရားဖရာတန်တရားတန်နာဘနာခံနာဂမမလား မနာခံတော့သိမလားအဲ့ဒါပေါ့ဒါကြောင့်မလို့ယောဂီတို့ကိုမေးတာယောဂီတို့ဟာသူတော်ကောင်းနေလားသူယုံမာနေလားလို့မေးတာမလားအဲ့တော့ယောဂီတို့ကဘာပြောတော့ဘာကြောင့်ဘုရားသံတရားသံနားခံလို့ဟုတ်တယ်မဟုတ်လား gain နားထောင်ကြည့် ဗုဒ္ဓမြတ်စွာပွင့်ထွန်းလာ၍သစ္စာလေးအင်းရှစ်မဲခင်နှင့်သုံးအင်းလက္ခဏာသုံးအင်းလက္ခဏာဆိုတာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာသင်္ခတာ သင်္ခတာသင်္ခတာအသင်္ခတာသူတို့နှစ်ခုပေါင်းရွတ်တော့သင်္ခတာသင်္ခတာလို့ဖြစ်သွားတယ် သင်္ခတာသင်္ခတာမြတ်ဓမ္မကိုနလညံတော်ဟောထုတ်ဖို့၍အမတန်နဲ့နဲတဲ့ညံတော်နဲ့ဟောထုတ်ဖို့ဒီသဘောတရားတွေသိရတယ်ဘသူဟောတာနလညံတော်ဟောထုတ်ဖို့၍သူတော်အများသိရညာများလားအကျိုးတွေဘသူတွေသိတယ်တော့သူမိုက်တွေကြတော့မသိဘူးအဲ့ဒါပြောတာ အခုယောဂီတို့သိကြလားသိတယ်ဆိုတော့ယောဂီတို့ကဘာတွေတော့အဲကိုကိုကိုဖောမသူတော်ခုနှစ်ပါးတဲ့ဟုတ်ကလားပါတယ်တော့ခုနှစ်ပါးတဲ့နော်တောက်တဲ့ကလည်းတောက်တဲ့တောက်တဲ့နဲ့သူဟာသူ ဖော်တယ်တစ်တီရူကလည်းတစ်တီရူတစ်တီရူနဲ့သူဟာသူဖော်တယ်ဒီလိုမဟုတ်လား ဒါပြန်တောက်တဲ့တွေလားတက်တီရူးတွေလားကဲစောက်ထဲပါတဲ့နောက်ဆိုဗုဒ္ဓမြတ်စွာ စကားကြားဘူးလားကြားဘူးနော်မသိသူကြော်သွားသိသူဖော်စားကြားဘူးလားအဲ့ဒီစာအုပ်ထဲမှာဒီဆောင်မုတ်ရှိနေတာကြာလှပြီမဟုတ်လားဒါမဲ့ယောဂီတို့သိလားမသိတော့ကြောကြောသွားတယ်အခုတော့ကသိသွားပြီဖော်စားရုံပဲဟုတ်ကဲ့လား ဟောသားယုံမယ်ဒီတော့ဒီကနေ့ဥခင်ဦးတို့ဒေါတတင်ငွေတို့က သားတွေရှင်ပြုယဟန်ပြုဆွမ်းခဲဘဘောဇင်ချိုးချင်းရတာလှူဒန်းစသည်ဒါနကုသိုလ်တွေသာသနာပြုကုသိုလ်တွေသီလကုသိုလ်တွေပြုတယ်ဆိုတာဟာသူတော်ကောင်း အလုလားသူမိုက်အလုလားသူမိုက်ကဒီနာကမလား ဟုတ်ကဲ့လားအဲ့တော့ဒါနအလုတ်ကလည်းကုသိုလ်သီလအလုတ်ကလည်းကုသိုလ်သာသနာပြုကုသိုလ်ဆိုတာပြောစရာမလိုတော့ဘူးသာသနာပြုကုသိုလ်ဆိုတာသားတွေကို သီလသမာဓိပညာသာသနာသုံးရတီအောင်လုပ်ပေးတာမဟုတ်လားအဲအဲ့တော့အဲ့ဒီကုသိုလ်တွေကြောင့်ကောင်းကျိုးချမ်းသာတွေရမလားဆိုးကျိုးဆင်းရဲကျိုးတွေရမလား ကောင်းကျိုးချမ်းသာတွေရမယ်အဲ့ဒီရနိုင်တဲ့ကောင်းကျိုးချမ်းသာတွေကမိမိတို့ကိုယ်တိုင်မိမိတို့တဏ္ဍာမှာရှိနေတဲ့သစ္စာ၄ပါးကိုလက်တွေ့အကျင့်တရားနဲ့ပိုင်ပိုင်ခြားခြားသိမြင်ပြီးတော့ဆင်းရဲဖြစ်ကြောင်းအမှန်တဏှာသမှုရိယသစ္စာကိုပယ်ရှားနိုင်လို့ဆင်းရဲမဖြစ်ပေါ်ပဲချုပ်ငြိမ်းခြင်းဆိုရက်ဘာတော့ နိဗ္ဗာန်និရောဓသစ္စာကိုဆိုင်ဆိုင်မြိုက်မြိုက်ရောက်နိုင်ရဘာလို့အေးလို့ရည်ရွယ်ချက်ဥဒေချက်ထားပြီးတော့အခုကုသိုလ်တရားတွေပြုရင်အကောင်းဆုံးမဖြစ်ပေဘူးလားဟုတ်ကဲ့လားဒါကြောင့်အဲ့ဒီရွယ်ချက်နဲ့ပဲပြုရမယ်ဒါကြောင့်ဒီကနေ့ဥခင်ဥဒေါ်တင်တင်ငွေတို့သာသားများကို သီလသမာဓိပညာမြတ်စွာဘုရားအဆုံးအမတွေတီအောင်သာသနာ့ဘောင်သွသွင်းတဲ့ သာသနာပြုကုသိုလ်ဆွမ်းခဲ့ပွဲပေါ်စဉ်ချိုးခြင်းရတာဖျားဖျားလှူဒန်းတဲ့ဒါနကုသိုလ်ဆောက်တည်တဲ့သီလကုသိုလ်ပွားများတဲ့ဘာဝနာကုသိုလ်ဒီကုသိုလ်အစုစုအကြောင်းထောက်ပံ့ပြုလို့ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမေဃသစ္စာဆိုတဲ့မိမိတို့တဏ္ဍာမှာရှိနေတဲ့အမှန်တရား၄ပါးကို ကိုယ်တွေ့ဉာဏ်နဲ့ထင်ထင်ရှားရှားထိုးထွင်းသိမြင်ပြီးလင်ဆင်းရဲရဲ့အကြောင်းဖြစ်တဲ့သမုဒိယသစ္စာတဏှာလောဘကိုအမြစ်ပြတ်ပယ်တတ်နိုင်လို့ အကြောင်းတဏှာချုပ်ငြိမ်းတဲ့အတွက်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငြိမ်းခြင်းဆိုတဲ့နိရောဓသစ္စာနိဗ္ဗာန်ချမ်းသာကိုလင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေအရှင်ဘုရားတပည့်တော်များသည် မြတ်စွာဘုရားဤသာသနာတော်ကြီးအရှိတည်ရန်ခြင်းစီပင်ပြန့်ပွားခြင်းထုံးကားခြင်းအကျိုးမှ၎င်းဆင်းရဲခတ်သိမ်းကင်းငြိမ်ပါရခြင်းအကျိုးမှ၎င်းညနေတရားပွဲပြီး၌ ရန်ကုန်တိုင်းတောင်ဥက္ကလာပမြို့နယ်၃ရက်ွယ်ဝေဇယန္တာလန်းအမတ်တရား9၌နေထိုင်သောယောဂီမသီရာဧကကွယ်လွန်သူဟခင်ဥမြင့်ဝေကိုရည်စူး၍တရားနာပရိသတ်ပေါင်းတရား တော်ကောင်းတို့အားအဖျော်ယမကာတို့ဖြင့်တိုက်ကြွေးပြုစုလူရမာကုန်၏သုမတပါတပည့်တော်များသည်ရှစ်ပါးဥပုသ်သီလကိုလည်းထမှန်၍ခံယူဆောက်တည်ပါကုန်၏မေတ္တာဘာဝနာမေတ္တာ ဝိပဿနာဘာဝနာတို့ကိုလည်းနာကြပွားများအထုတ်ကြပါကုန်၏ဝေယဝိစ္စကိုလည်းဆောင်ရွက်ကြပါကုန်၏ဤသို့ယနေ့ယခုတပည့်တော်တို့ပြုစုရသောဤကောင်းမှုစုစုကြောင့် ပြည့်တော်တို့သည်ပညာရှိတော်ကောင်းတို့နှင့်သာတွေ့ကြုံဆုံးစည်းပေါင်းသင်ဆက်ဆံရ၍ပညာရှိတော်ကောင်းတို့ဟောပြောသော တရားမှန်စကားမှန်တို့ကိုနာဂံမှတ်သားရသဖြင့် ပညာရှိသူတော်ကောင်းတို့ကျင့်ကြံနေထိုင်ကြသည့်အတိုင်းဆင်းရဲငြိမ်းချမ်းအကျင့်ကောင်းအကျင့်မှန်မဂ္ဂင်ရှစ်တံသတိပဋ္ဌာန်ကျင့်တို့ကိုကျင့်ကြံပွားများကျိုးစားအထောက်နိုင်ကြသဖြင့် ဆင်းရဲခတ်သိမ်းကင်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာ မျက်မှောက်ပြုရပါလိုကုန်၏အရှင်ဖျားဤကောင်းမှုအစုစုဤအဖို့ပါကကိုမိဘဘိုးဘွားဆရာသမားတို့မှစ၍အလုံးစုံသော တတ္တဝါတို့အားအမြပေးဝေပါကုန်၏အမြရကြ၍ချမ်းသာကြပါစေချမ်းသာ